ယောဂီများကိုအရေးကြီးတဲ့သတိတရကဘာဝနာကိုယ်ဆောင်ဘာဝနာ၄မျိုးကြောင့်ဆိုပါမယ်။မနေ့ကလည်းကပြောဖို့ပါလေဒါမှလို့မနေ့ကဖွင့်ပွဲနေ့ဆိုတော့ဒီသမားကြီးပညာစိတ်ကသုံးရတဲ့ကသီလပြောပြီးလို့ရှိရင်သမာဓိနဲ့ပညာဆက်ပြီးတော့ပြောမှာလူပိတရားဆက်ပြီးတော့ပြောမှာဒါမှ ခွင့်ရရောက်ပါတယ်။အဲလိုမနေ့ကမပြောဘဲနဲ့ကြံ့နေတာဒီနေ့ဆက်ပြီးတော့အဲဒီဟာကတော့တိမုဒ္ဒနုစတိနိစ္စမေတ္တာဘာဝနာသုံးအတုပဘာဝနာနဲ့လေးမရဏစတိဒီလေးမျိုးပါပဲ။ဘုရားရှင်မှာဂုဏ်တော်တွေအနန္တရှိပါတယ်။အဲဒီရှိတဲ့ညဂုဏ်တော်တွေကိုလိုက်ပြီးတော့အာယုပြုနေလို့ရှိရင်အောင်းမိနေလို့ရှိရင် တိဋ္ဌံတရားပွားခွင့်ရမှာမဟုတ်ပါဘူးဘယ်လောက်တိုက်စားဒီပွားရမလဲလို့ဆိုတော့ဂုံတော်အများရမှာဂုံတော်တစ်ပါးလောက်ပွားရင်တော့ပါပြီဒီလိုဘုန်းကြီးတို့ကြောရတာလည်းပဲဓမ္မဂုံကြီးပြဓမ္မတူတာခရီးဆိုတာရှိပါတယ်ဆရာတရားသံဃာယန္တာသုံးပါးတွေကတရားကိုအလေးထားပြီးတော့ပြဖို့စီရင်ခြင်းနဲ့လာတာဘုရားဂုံကြီးထက်ကြမယ်ဆိုရင် ဓမ္မညှိငွေကိုရဖြစ်သွားနိုင်ပါတယ်။ဒါပေမဲ့လို့ဒီတရားအထုတဲ့အခါမှာရှိရှိအထုတဲ့ပုဂ္ဂိုလ်ရဲ့အစဉ်လာလည်းမဖြစ်ဒီလိုဥဒ္ဒနုပတိဘာဝနာပွားခြင်းရောက်ရနိုင်တဲ့အကျိုးလေးတွေလည်းရှိတာနဲ့မဟုတ်လို့အစဉ်လာလည်းထိမ့်သိမ်းအကျိုးလည်းပဲရှိတယ်ဆိုတဲ့အနေနဲ့ပြောရတဲ့သဘောပါပဲ။အခုပြမယ့်ဂုဏ်တော်ကတော့ရှားမဟုတ်ပါဘူးမနေ့က နမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓဆဆိုတဲ့ထဲမှာအရဟတောဆိုတာရဟန်းဂုဏ်တော်ပြောမှာပါအဲ့ဒီအရဟန်းဆိုတဲ့အဓိပ္ပာယ်ကမြတ်စွာဘုရားဟာအရဟတမေနဲ့မဒီပါတဲ့မှာအရဟတမေဆိုတာရှိပါတယ်အရဟတမေကနဲ့ဝါဒနာနဲ့တကွာကိရိတာတွေကိုအကုန်အစင်ပယ်တော်မူပါတယ်လုံးဝတန်ရှင်းတော်မူပါတယ်ဆိုတဲ့ဂုဏ်တော်ပါပဲ အခြားပစ္စည်းကဗုဒ္ဓနဲ့ယဟနာအရှင်မြတ်များလည်းအရဟတမေနဲ့ကိလေသာတွေမှလည်းအကုန်လုံးပယ်တာပါပဲ။ဆရာလည်းပဲအရဟတမေနဲ့ကိလေသာတွေမှလည်းအကုန်လုံးပယ်တာပါပဲ။အဲလိုပစ္စည်းကဗုဒ္ဓယဟနာတွေပယ်ပုံမျိုးနဲ့ဆရာပယ်ပုံမျိုးနဲ့မတူပါဘူး။ယဟနာများကိလေသာပယ်တာကတော့ကိလေသာတွေတော့ကုန်သွားတယ် ဒါပေမဲ့လို့ဝါဒနာခေါ်တဲ့အထုံကမကျမ်းနေတယ်ကိလေသာရှိခြင်းကတို့မှာအကျင့်ပါနေတဲ့ကိုယ်မူရာနှုတ်မူရာကျမ်းလေးတွေအကျမ်းကြီးအဲ့ဒါမကုန်ဘူးဒီစားစုမှာပြောရလို့ရှိရင်သူ့ချတဲ့အရက်ပလင်းဟာပလင်းထဲမှာအရက်မရှိပြီမဲ့လို့အထက်ထက်ရှိပြီမဲ့လို့အနံကလေးကျမ်းနေတယ်လို့ပေါ့ဒီရက်တော့မရှိတော့အနံလည်းကျမ်းနေတယ်အဲ့ဒီကုန်တဲ့အကုန်မျိုးပါမြတ်စွာဘုရားကိလေသာကုန်မှုကုန်မှုရောတော့ လင်းထဲမှာအရက်လည်းမရှိတော့ဘူးအနံ့လည်းမရှိတော့အဲ့လိုကိုယ်ကြီးခြားခြားလာပါတယ်လုံးဝတန်ရှင်းနေဆိုတော့တလောကလုံးရဲ့ယူသည်ခံပူဇော်ခံရတာဟာဒီဒီကျိုးကိုရတာပါပဲတန်ရှင်းတဲ့အကြောင်းကိုပြည့်စုံလို့ဖြစ်ရင်အကျိုးပူဇော်ခံရတဲ့ခုံလည်းပဲအတူတူဖြစ်လာပါတယ်လောကမှာတန်ရှင်းတဲ့ပုဂ္ဂိုလ်အများကကြည်ညိုကြတယ်ပါပဲတန်ရှင်းမလို့အများကကြည်ညိုတာလည်းပါပဲ တ်ရှင်းလေးတွေပို့ပြီးတော့ကြည်ညိုလေးတွေပါပဲအဲဒီသဘောမျိုးပါပဲမြတ်စွာဘုရားတတ်ရှင်းပုံကိုတိတိကျကျလက်တွေ့ထောင်ထားပြီးတော့ကြည့်နေပါတယ်အခုဒီမြတ်စွာဘုရားဟောကြားတဲ့တရားတော်တွေဟာထေရှားနေပါတယ်ီလရှင်လည်းထင်ရှားတယ်၊တမာတိရှင်လည်းထင်ရှားတယ်၊ပညာရှင်လည်းထင်ရှားတယ်။အခုအထူးအားဖြင့်အခုတိရိစ္ဆာန်ဘာဝနာရှင်ဟာပြည့်နေပြီရှိနေတော့အခုဒီသင်တန်းလေးရှိနေပါတယ် လက်တွေ့ကြောက်လို့ရှိရင်ဒီကိုယ်ရဲ့ဆက်ပြီးတော့လက်ငင်းပေါ်တဲ့အာရုံလေးနဲ့ကြိုက်အောင်ခြေရဆက်ရှင်လာကြပြီးတော့ဆွေးမြဲဆိုတာရှိမှတ်တဲ့အခါချိန်ပိုင်းချိန်ပိုင်းလေးတွေတန့်ရှင်းနေတာပဲ။နောက်အာရုံနဲ့မှသိနေတဲ့ပြီးတော့သဘောမှန်လေးတွေတည်တဲ့အခါအမှန်တည်းတော့ငကောကအစွဲလမ်းလေးတွေဖြစ်ကြပြီးတော့စိတ်ကြီးရင်းကျက်သွားတာပြီးတော့နှိမ့်တဲ့အာရုံမှုတွေဖြစ်လာတာ။ဟောဒီအလုပ်ဟာတေတန်ရှင်းတဲ့အလုပ်ပဲ။ ီလဆိုရင်ကိုယ်မလုံးကိုစင်ကြယ်တယ်သမာဓိဆိုရင်စိတ်ကြီးစင်ကြယ်တယ်ပညာဆိုလို့ရှိရင်လည်းပဲအစွဲကြီးရှိပြီးတော့ဉာဏ်ဉာဏ်ကြီးတွေရတယ်ဆိုတာပေါ့လေဒါဆိုဖြစ်ပြမစအငိမ့်တာရောက်သွားပြီဆိုလို့ရှိရင်စိတ်တရားထူးခြားခြားကြီးဆန့်ရှင်းသွားတယ်ဆိုတာဒါတာရကပါမြတ်စွာဘုရားကဘယ်လောက်ဆန့်ရှင်းလဲဆိုတာကိုအားထုတ်လို့ပြည့်စုံခြင်းနဲ့နှိုင်းဆိုင်ရတဲ့ရှိပေါ့တရားမြင်မှာဘုရားမြင်ဆိုတာဒါအစလေးပါအဲ့ဒီအဟံကုံတော်ပွားပုံကတော့ မြတ်စွာဘုရားဒီဝါဒနာနဲ့တကဝစိတ်အညီပြေမှာကင်းဝေးစင်ကြတော်မူပြီးသလောကလုံးရဲ့ဒီယူဒီအလေးစားခံတော်မူထိုက်ပါပြီဒီဆိုတာပေါ့အဲဒီလိုပွားဖို့ပါပဲမြတ်စွာဘုရားရဲ့ဂုဏ်တော်တွေဟာပန်းမျိုးစုံနဲ့ပန်းဥယျာဉ်တွေကပန်းချုပ်နေနဲ့တူပါတယ်ပန်းကျတဲ့ပုဂ္ဂိုလ်များဥယျာဉ်တွေဝင်ပြီးတော့ပထမပန်းချုပ်ကြည့် လက်ပတ်ကြည့်အားရပြီဆိုပြီးနောက်ပိုင်းပိုင်းုံတစ်မျိုးကြည့်ဒီဆက်ပတ်ပြီးတော့ကြည့်လို့ရှိရင်အားမရနိုင်တော့ထို့လူရဲ့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကလည်းအားမရဝယ်ကောင်းတော့အောင်မြင်ရပါတယ်ပြီးတော့တချို့ကနေတချို့ပိုင်းရင်းရဲ့ကြောက်ပြီးတော့ကြည့်နေလို့ရှိရင်အချိန်ကြီးအများကြီးကုန်တော့မှာပါကုန်တယ်လို့ပဲဒါဒါလိုပဲမြတ်စွာဘုရားရဲ့ဂုဏ်တော်တွေ ဂုံတော်တစ်ခုကနေပြီးတော့ဂုံတော်များပွားလို့ရှိရင်တော့ဒီဥယျာဉ်ကြီးထဲမှာပဲအချိန်ကုန်ပြီးတော့သတိထားပါဝလာတရားအားထုတ်ရမှာဟုတ်တော့ဘူး။အဲတော့ဒီဘုရားဂုံတော်တစ်မျိုးတည်းပွားလို့ရှိရင်လည်းဒုံလောက်ပါတယ်။ဒီလိုပွားတဲ့အတွက်ဘာအကျိုးရှိတယ်လဲဆိုတော့ပွားနေတော့မှစိတ်စင်ကြယ်ပြီးတော့ဒီစိတ်စင်ကြယ်တဲ့စိတ်တကူဟာကုသတိထားပါဝလာတရားတွေအားထုတ်လို့ရှိရင်ကျောက်ဖွယ်ရအာယုန်ကြီးတစ်ခါတစ်ခါမြင်တတ်ကြတတ်ပါတယ် အဲဒီခါမျိုးမှာကြောက်စိတ်တွေကြောက်တတ်ပါတယ်အရှင်းမဖြစ်ပဲလည်းဖြစ်တတ်ပါတယ်မှာအဲဒီအကျိုးရပါတယ်လူကြီးကျိုးရတာပါပဲကြောက်ဖွယ်ရအာယုန်လေးနဲ့တွေ့ရမယ်လို့မကြောက်ဘူးဆိုရင်မကြောက်တော့ဘူးဆိုတာဟာဘုရားနုတိဘာဝနာကအအကာအကွယ်ပေးထားလို့ပါပဲဒါကြောင့်သူ့ကိုအရခဘာဝနာလို့ဆိုပါတယ်ဘာဝနာလေးမျိုးတွေကပထမဘာဝနာအကြောင်းတော့တွေ့ချုပ်ပြီးတော့ပြောလို့ပြီးသွားပါပြီနောက်ဒုတိယကတော့မေတ္တာဘာဝနာ မေတ္တာဘာဝနာဆိုတာကတိတ်တိတ္တဝါတွေကိုမှန်တယ်မြတ်ဘုဘောမှားကောင်းလေးတွေကအစပါပဲသူရဲ့အကျိုးစီးပွားကိုလိုလားတဲ့မေတ္တာစိတ်မိတ်ဆွေစိတ်တွေပေါ်ဒီမှာဖြန့်တာပါပဲဆန္ဒသူရဲ့အကျိုးစီးပွားလိုလားတဲ့စိတ်ကလေးတွေဖြစ်နေတန်ရှင်းနေတာပါပဲတန်ရှင်းတော့ကိုယ့်ရဲ့မေတ္တာခံရတဲ့တတ္တဝါတွေဟာမေတ္တာပွားတဲ့ပုဂ္ဂိုလ်ပေါ်မှာမိတ်ဆွေစိတ်ဖြစ်လာတယ် စိတ်တွေဖြစ်လာလို့ရှိရင်ရန်သူစိတ်မပေါက်တော့ဘာမှအနှောက်အယှက်မပေးပါဘူးမိတ္တာကိုစနစ်တကျပွားလို့ရှိရင်ချမ်းသာတာအိယာကြီးချမ်းသာတာနှိုးခြင်းအိမ်မကောင်းတဲ့ခြင်းအစရှိတဲ့မိတ္တာစတမျိုးရရှိနိုင်ပါတယ်အဲ့ဒါတွေကတော့ဒီနေရာဌာနမှာပြောဖို့ဟိုအချိန်မရပါဘူးပွားပုံကတော့အလုံးတ attva တွေပြီးရန်ပြင်ပါစေကိုချမ်းသာကိုချမ်းပါစေစိတ်ချမ်းသာကြပါစေ ဒီခန္ဓာဝင်ကြီးလည်းပဲချမ်းသာတာနဲ့ဆောင်ရနိုင်ကြပါစေဆိုတာပါလေအဲ့တော့ပွားလို့ရှင်တယ်တုံလောက်ပါတယ်နောက်အဲ့ဒီလိုမေတ္တာတွေပွားတော့အခြားတ attva တွေဟာအခြားပုဂ္ဂိုလ်တွေကကိုယ့်ကိုမိတ်ဆွေအနေနဲ့ဖြစ်ခင်ကြတော့အနှောက်အယှက်မပေးဘူးအဲ့ဒီအနှောက်အယှက်မပေးတာဟာမေတ္တာဘာဝနာကကာကွယ်ထားလို့ပါပဲဒါကြောင့်သူ့ကိုအရကဘာဝနာတစ်မျိုးလို့ဆိုရပါတယ် နောက်တတိယအရိကဘာဝနာကတော့အသုဘဘာဝနာပါပဲအသုဘဘာဝနာဆိုတာကမိမိခန္ဓာကိုယ်ရဲ့မတင့်တယ်မဖွယ်ရာမလှပပုံတွေကိုကြည့်တဲ့ပေါ်ရတဲ့ဘာဝနာတစ်မျိုးပါပဲမိမိခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းကြီးအများကြီးရှိပါတယ်32မျိုးတောင်ရှိပါတယ် ဆံမင်းမိုးရင်ကြည့်ပြီးတော့ဒီသောအရေးအများကြီးပါပဲအဲ့ဒါဒီသူ့နေရာနဲ့သူပေါက်ဆက်ပြီးတော့တပေါင်းနဲ့ကြည့်လို့ရှိရင်မိမပဲယောက်ျားပဲလူပဲစသည်ပေါ့လေကြည့်မော်ဒကာဒီကြီးဟာအစိတ်ပိုင်းနေတတ်တာတော့အလုံးပေါင်းကြည့်လို့ရှိရင်ကြည့်လို့ကောင်းတယ်လို့ပါပဲခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတွေသာမင်တဘုံဝင်းရင်းတဘုံခြေသက်တဲ့တဘုံသွားတဘုံအရေးတဘုံခွဲကြည့်လို့ရှိရင်ဘာမှလူချင်းဝေရမရှိတော့ပါဘူး အမှန်တရားယုံစရာဖြစ်လာနေပါတယ်ခုနကကာကြီးကိုအသိပိုင်းနေဒီကိုကြီးဒီကိုကြီးပုံထားရင်ဘာမှလူချင်းစရာမရှိဘူးကားပြည့်ပြီဆိုလို့ရှိရင်တော့ပိုးပြီးတော့လူချင်းစရာမဖြစ်မှာပါပေါင်းကြည့်ရင်တာယာဝယ်ဖြစ်ပြီမယ်လို့ခွဲကြည့်တဲ့အခါကျတော့တာယာစရာမတွေ့တော့တာယာမှုမရှိတော့ကျင်းသွားတယ်လားဒီဘာဝနာကိုအလှကြိုက်တဲ့ပုဂ္ဂိုလ်များကတော့သူအချင်း လိုက်ကြိုက်တဲ့အမျိုးသမီးများကတော့တည်ပြီးတော့မပွားလို့ရပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီဘာဝနာဘာဝနာပွားလိုက်လို့ရှိရင်ငကွားလှနေတာအကြည့်တန်သွားတယ်ဆိုတာမကြိုက်ဆဲဖြစ်တော့ပါပဲ။ဒါပေမဲ့လို့ပွားတဲ့အတွေ့သတိပဋ္ဌာန်အထုတဲ့ပုဂ္ဂိုလ်တွေပါအကျိုးကျေးဇူးတွေအများကြီးရှိပါတယ်။လောလောဆယ်တော့လှနေတဲ့ရုပ်ကိုကြည်တအောင်ကြည်ခြင်းအားဖြင့်ခိုက်တာအားဖြင့်ရုပ်ကအကြည့်တန်သွားပြီမယ်လို့ ထူးထူးခြားခြားကြီးအတွင်းစိတ်ဓာတ်တွေဟာအောဝယ်ကောင်းတော့အောင်ကိုပဲလှလာတာလေးတွေ့ပါလိမ့်မယ်။အဲ့ဒီအတွင်းစိတ်ဓာတ်လှရေးကိုအလေးပေးပြီးတော့မြတ်စွာဘုရားကအတုပဘာဝနာပွားခိုင်းတာပါ။တာမန်ကြည့်လို့ရှိရင်တော့ဒီအတုပဘာဝနာဟာရုပ်အလှကိုပေါ့လေ။ဒီကောလှနေတဲ့ဟာကိုအကြည့်တအောင်ကြည့်ခိုင်းရင်သူထင်ရစင်လို့ဒီတဲ့ဘာဝနာပွားခြင်းဖြင့်အတွင်းစိတ်ဓာတ်ကိုလှအောင်ပေါ့လေ။ ပြုပြင်ပေးတာ။ဒါပွားလို့ရှိရင်အောဝကောင်းလာအောင်စိတ်ဓာတ်လေးတွေဟာထူးခြားခြားလှလာတာတွေ့လာမှာပါ။အဲဒါကိုဦးစားပေးတဲ့အနေနဲ့ဒီဘာဝနာကိုအဲ့တော့ဘုရားကမိကြတော့ဒီလိုပွားခြင်းဖြစ်ရနိုင်တဲ့အကျိုးကတော့မိမိကိုယ်ပေါ်မှာဆက်စုပ်ဖရာကြီးမြင်နေဆိုရင်တတ်မဲ့ဆွေးနွေးနေကြတာကြီးတတ်ပါတယ်။အဲဒီຢာကကင်းမှုဟာတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်အားကောင်းသွားရင် နောက်ဥပဒနာရဲ့အဲတတိပဌာန်ဘာဝနာတရားအထုတ်တော့လက်လက်ပါပါအာယုန်နေမြင်တတ်ကြားတတ်ပါတယ်အထူးအားဖြင့်အမျိုးသားစေအမျိုးသမီးဆန့်ကျင်တဲ့အာယုန်အမျိုးသမီးဆိုရင်အမျိုးသားဆန့်ကျင်တဲ့အာယုန်အဲဒါလိုတွေ့လာတဲ့အခါမှာအတုပဘာဝနာတကူနဲ့တတိဟာတွေကိုအဟုတ်ကြီးထင်ပြီးအကောင်းကြီးထင်ပြီးတော့တတ်မဲ့မှုကင်းတတ်ပါတယ်အဲဒါဟာအတုပဘာဝနာပွားတဲ့အတွက်အကျိုးပါပဲစိတ်ကလေးနဲ့လှသွားပါတယ် ဘွားဘုံကတော့ငါကြီးကိုမှာသံဃာမင်းကြီးကြည်တိလက်ဒီတွားအစရှိတဲ့အစိတ်တိုင်းတွေဟာအနံ့ဆိုးပြီးတော့မကောင်းတာကြီးကြီးပါလားဆိုတာပေါ့အဲ့ဒီလိုပွားဖို့ပါပဲအဲ့ဒါကြီးချပေးပါနောက်ဆုံးကတော့မရဏစတိပါပဲသိခြင်းတရားကိုဆင်ញင်တာတရားမြင့်အရေးကိုပေါ့လေอืมတွေးကြောဆင်ញင် ဆင်ញင်ပြီးတော့အဲပွားရတဲ့တရားပါပဲတောင်ကြရည်ယူတဲ့တရားပါပဲကြောက်တာတော့မဟုတ်ပါဘူးတချို့ကတော့တီးဆိုတဲ့စကားလေးကြားလိုက်လို့ရှိရင်ကြောက်ကြတယ်မင်္ဂလာမရှိဘူးလို့လည်းဒီလိုပြောကြတယ်တကယ်လို့ဒီချင်းတရားကိုဆင်ញင်လိုက်လို့ရှိရင်လည်းပဲကြောက်လာပြီးတော့ရှေ့ဆက်ပြီးတော့လည်းမဆင်ញင်ပဲလည်းဖြစ်တတ်ပါတယ်ဘုရားလိုတော့ကြ သိခြင်းတရားကိုဆင်ញင်တာဟာအမှန်အဖို့တံပါလေဖို့တံပုံကတော့အချိန်မရွေးတည်နေနေဆိုတာနားလည်ထားတော့တရားမှမကြောက်ဘူးအထူးအားဖြင့်မတည်ခင်ကာလမှာဒီခန္ဓာကိုယ်ကြီးတွေကတကယ်အနှစ်သာရတွေဖြစ်တဲ့သီလသမာဓိပညာအရှင်တရားတွေကိုအချိန်မီပေါ့လေချုပ်ယူမိတတ်တယ်ဒီလို သိခြင်းတရားကိုသိရင်လို့မကြောက်တာရဲ့အချိန်မီသီလသမာဓိပညာအရှင်တရားတွေကိုအနှစ်သာရတွေကိုပြည့်ပြည့်ဝဝထုတ်ယူမိတာဟာသိခြင်းတရားသိရင်လို့ရတဲ့အကျိုးပါပဲနည်းနည်းလေးချက်ပြောရလို့ရှိရင်သိခြင်းတရားကိုတော်တော်လေးနားလည်အောင်သိရင်ထားတဲ့ပုဂ္ဂိုလ်ဟာယောဂီပုဂ္ဂိုလ်ဟာတရားအထုတ်နေတော့ကိုယ်တည်းကမခံတာမှုအမျိုးမျိုးတွေဆိုတာပေါ်တတ်တယ် အဲ့ဒါလို့ပေါ်လာရင်ငကောကတက်တောင့်တက်တာနေနေကြဆိုတော့ရွှေ့လိုက်ကျင်းလိုက်ကြောင်းလိုက်ထက်ခါတက်ကလုံနေတမာရီကမရဉာဏ်ကမဖြစ်ဉာဏ်မပွင့်ဘူးဒါတော့ဉာဏ်မဖြစ်ဘူးဆိုလို့ရှိရင်မဉာဏ်ဖွညာနဲ့ဝေဒနာဉာဏ်ဖြစ်ဘူးဆိုလို့ရှိရင်မဉာဏ်ဖွညာနဲ့မဖြစ်ဘူးနိဗ္ဗာန်နဲ့မတွေ့နိုင်ဘူးတချို့ဆိုလို့ရှိရင်မခံစားတဲ့ဟာတွေပေါ်လာတယ် ဒါတွေကိုပေမှတ်နေယောဂများရမလားယောဂရပြီးတော့ပေမလားဆိုတာပါဒီလိုကြောက်တတ်ပါလေပေခြင်းတရားဆင်ခြင်ထားတာအဲ့ဒီအကြောက်တွေမပေါ်တော့ပေပြီးတော့မှတ်တော့ဝေဒနာကိုလည်းပိုင်ပိုင်နေနေတည်တယ်ဝေဒနာကိုလည်းကျော်သွားပြီးတော့နောက်ဆုံးသုဒ္ဓသာသာနဲ့အထုတဲ့အခါမှာမညာပညာထိရသွားနိုင်ပါလေအဲ့ဒီအကျိုးတွေကိုမျှော်ပြီးတော့ပေခြင်းတရားဆင်ခြင်ဖို့ရသော်ရမိကြထားတော့ဒီတော့ပေခြင်းတရားဆင်ခြင်တော့ စွန့်စားတဲ့သဘောတွေလည်းဖြစ်လာတယ်စွန့်စားအထုတ်တော့တရားဒုတိယမြတ်တွေလည်းရနိုင်တယ်ဒါကြောင့်ဒီဗရဏတတိတေခြင်းဆိုတဲ့တေခြင်းတရားကိုသင်ရတဲ့တရားဟာအကျိုးမြတ်တွေကိုယ့်အတွက်ထွက်လာတာမဟုတ်လို့သူ့ကိုစောက်ရှောက်ကာကွယ်ပေးတဲ့ပါအရိကဘာဝနာတစ်မျိုးပါပွားပုံကတော့ငါဒီမကြခင်တရားနေဒီလိုပွားလို့ရှိရင်ကြောင်ရကြောက်လာမလားမသိဘူးအရင်က ဘုရားသေရင်တရားနဲ့၆တာတော့မဟုတ်ပါဘူးအသက်ရှင်ကြီးမတဲသေခြင်းတရားဒီမြဲဤသေခြင်းတရားသူဖြစ်မြဲတယ်သူဖြစ်တရားမှာဒါကိန်းနေပဲမတည်ပဲအသက်ရှင်နေရနေရာချင်းဒီမမြဲအဲ့လိုပွားရမယ်ကျားသက်ရှင်ကြီးတည်ခြင်းဒီမြဲဤဟုတ်လား တည်ခြင်းဒီမြဲမတည်ပဲအသက်ရှင်နေတဲ့နေရာချင်းကမမြဲမကြောက်ပါနဲ့ကြောက်ပါနဲ့အခုပဲတရားတွေကိုရေရဲ့ယုံနာတရားတွေဟာချက်ချင်းချင်းချက်ချင်းသေးနေတာပဲမြည်ပြီးကြောက်တရားကြားပြီးကြောက်နားပြီးကြောက်တာချက်ချင်းချင်းချက်ချင်းသေးနေတာချက်ချင်းမှုချက်ချင်းသေးဒါပြီးမကြခင်တရားမှုဒီချင်းဒီမြဲမတည်ပဲအသက်ရှင်နေတဲ့နေရာချင်းကမမြဲအာမရဏတတိဒီချင်းတရားရှင်ရပါပဲ ဆုံးသွားပါပြီသုရဒိကဘာဝနာပါပြီဟုတ်ကဲ့အဲသုရဒိကဘာဝနာပွားလို့ရှိရင်တော့အများဆုံး9မိနစ်လောက်ပွားရင်လုံးလောက်ပါပြီနေ့ဒီချိန်လောက်ပေါ်ထားတဲ့လုံလောက်ပါစိတ်အာရကဘာဝနာတရား၄ပါးကိုပွားလို့လုံလုံချုံချုံနဲ့ပေါ့ဒီသီထာဘာဝနာတရားတွေနောက်ချက်ဆင်းပြီးတော့အထုတ်နိုင်ကြတော့သတိပဋ္ဌာန်ရဲ့ အကျိုးပေါ်ဒီစိတ်ဆံဆန့်ရှင်းမှုကအသက်နောက်ဆုံးလေးပါမျက်မှောက်ပြုတဲ့အထူးကြိုးစားအားထုတ်နိုင်ကြပါစေလို့